ခန်းကြီးရှိအငယ်1မှ6တဘိုးမှုတ်လောရန်သူသည်ရွှေလင်းတကဲ့သို့သာရဖျား၏အိမ်တော်သို့လာလိမ့်မည်အကြောင်းမူကားသူတို့သည်ငါဗြိဉ္ဉ်ကိုဖျက်၍ငါတရားကို လွန်ကျူးကြပြီတို့ရတွင် သူတို့ကအကျွန်ုပ်တို့၏ဖျားသခင်အကျွန်ုပ်တို့သည်ဤတွေလအမျိုးဖြစ်၍ကိုတော်ကိုတီးကြပါ၏ဟုငါအားကြွေးကြော်ကြသည်တကားဤတွေလမျိုးသည်ကောင်းသောအရာကိုစွန့်ပစ်သောကြောင့် ရန်သူညှင်းဆဲခြင်းကိုခံရလိမ့်မည်သူတို့သည်ငါ၏အခွင့်မရှိဘဲကိုယ်အလိုလျောက်ရှင်မြင်တို့ကိုချီးမြှောက်ကြပြီငါမတိရဘဲမင်းတို့ကိုခံထားကြပြီကိုအကျိုးနည်းစေခြင်းဟံကိုရွှေငွေနှင့်ကိုအဖို့ရုပ်တုများကိုလှုပ်ကြပြီအိုရှမာရိတင်း၏နွားတငယ်ကိုစွန့်ပစ်လော့ကိုွယ်သောသူများကိုငါအမျက်ထွက်၏သူတို့သည်အပေမြတ်ကာလပတ်လုံး တန်ရှင်းခြင်းတရားကိုမမိနိုင်ဘဲနေရကြလိမ့်မည်နီ ထိုနွားတငယ်သည်ဣဒေလအမျိုးကြံစီ၍ဖြစ်၏ဆရာသမားလှုပ်သောကြောင့်ဖျားမဟုတ်အကယ်စင်စစ်ရှမာရိနွားတငယ်သည်အပိုင်းပိုင်းကျိုးပဲ့ရလိမ့်မည်အငယ်ခုနှစ်မှဆက်လေးလေမျိုးစေ့ကိုကျဲ၍လေပွေစပားကို ရေးရကြလိမ့်မည်စပားပင်မရှိရအနှံတဲကမုံညက်မထွက်ရ ထွက်တော်လဲတကြွတနိုင်ငံသားတို့သည်စားကြလိမ့်မည်ဤဒေလအမျိုးသည်တိမ်မြုပ်လေပြီအဘယ်သူမျှမနှစ်သက်သောတစားကဲ့သို့တပန်းမျိုးသားတို့တွင် ရှိရလိမ့်မည်အာရှုရိပြည်သို့အလိုလိုသွားလေပြီတကားအေဖရင်သည်ကိုအဖို့တကောင်တီနေသောမြင်းရိုင်းကဲ့သို့ဖြစ်၍ရီစားတို့အားဆုချလေပြီတပန်းမျိုးသားတို့အားဆုချတော်လဲချက်ချင်းလူများကိုငါဆုဝေးစေမည် မကြာမမြင့်မီရှင်မင်းနှင့်မင်းများတင်သောဝန်ကိုပင်မန်းစွာထမ်းရကြလိမ့်မည်အေဖရင်ဒီများစွာသောရစ်ပလင်တို့ကိုအပြစ်အဖို့လုတ်သောကြောင့်ရစ်ပလင်တို့ကိုသူ၏အပြစ်ဟု၍မှတ်ရလိမ့်မည်ငါတရားဤထူးဆန်းသောအရာတို့ကို သူအဖို့ငါရေးထားပြီးသို့တော်လည်းရိုင်းသောအရာဟု၍သူသည် မှတ်လေပြီတကားငါနှင့်ဆိုင်သော ပူဇော်သက္ကာတို့ကိုယဇ်ပူဇော်သောသူတို့သည် ပူဇော်၍ကိုယ်တိုင်စားကြ၏။ထာဝရဘုရားသည် သူတို့ကို လက်ခံတော်မမူ။သူတို့အပြစ်များကိုချက်ခြင်းအောက်မေ့၍စစ်ကြောတော်မူသောအားဖြင့်၊သူတို့သည်အဲဂုတ္တုပြည်သို့ပြန်သွားရကြလိမ့်မည်။ဣသရေလသည် သူ့ကိုဖန်ဆင်းတော်မူသောသခင်ကို မေ့လျော့၍ဘုံဗိမာန်များကိုတည်ဆောက်တတ်၏။ယုဒသည်လည်းခိုင်ခံ့သောမြို့တို့ကို များပြားစေတတ်၏တို့ရတွင်ငါသည် ထိုမြို့များတို့ကိုမီးရှို့၍ဘုံဗိမာန်များတို့ကိုမီးလောင်ရလိမ့်မည်